ကျေးဇူးတင်မဟာဗောဓိမင်းဆရာတော်ဘုရားကြီးမဟာမြတ်တော်ဆန်းအတွင်း၌29ရက်3လ2019ခုနှစ်တွင်ဟောကြားတော်မူသောတမန်တော်5ဦးတရားတော်ဆရာတော်ဘုရားကြီးကမှဆရာများဆိုင်ထောက်တည်ကြမှာဖြစ်ပါလေဆရာတော်ဘုရားကြီးဒီလဘုံသမာဓိကိုအေသာဘုံလို့ကိုအာရုံပြု၍ဉာဏ်ပြပြကြောကြပါစို့ခင်ဗျာဩ ရဏံကိစ္ဆာမိဘုရားရဏံကိစ္ဆာမိဓမ္မရဏ ဒုလူကြီးကိုနတ်ကြီးကလွတ်ထားတဲ့တမန်တော်တမန်တော်ငါဦးရှိစိတ်တမန်တော်ငါဦးကဒီဇာတ်ကျေဇွာရဲဇာတ်ကျေနေရာတိုင်းမှာလိုက်ပြီးပေါ်နေတယ်နော်ဒီနာရီလားအော်မြေပြီးတော့ဘူးဒီနာပြီးနေတယ် မပြောလို့ပါလို့ခေါင်းဆုံးဒီကပြောလို့ပါလို့ခေါင်းဆုံးဟုတ်တော့ဒီလေဒီခရာကြီးဟုတ်ကဲ့အခုမှဘယ်လိုပြောရလဲဟင်ဘောဟောနေတာပဲအဲအာတတိကနာပြောပြီးဟိုကနေ့ပြောရတာတတိကနေ့ပြောရတာဟိုပြောဟောပြောဟောပြောဟင်အဲ့တော့သူ နာတရားနာကျင်လို့ရှိရင်ကိုယ်ခန္ဓာကိုယ်ရှိပါပါဒီလိုပြည်လာတာနာတရားနာဖို့ဆက်နော်ဒီလိုပြည်လာတာဆက်လို့ဒီလိုနောက်သာလူသားစစ်ပြီးတဲ့ပုံမှာဟုတ်ပါဘူးသူသူတို့ကအဲတို့သူတို့ကဆိုတာလူပြည်လာပုံလို့ရပါ အဲငါစီတို့တယ်ညာတယ်တို့တော့တို့ပြတို့တို့ရုပ်ကြည့်တယ်ဘာပါလာလို့တော့တယ်တို့ရောက်ပြီတို့တို့ရုပ်တော့ဟုတ်လားအဲတို့ကိုတို့တောင်ပြောအောင်လေဒီတော့ရမှာရှိတဲ့တို့တို့တို့တောင်ဘူးဒီစကားပေါ်နဲ့ပြီးတော့ဟုတ်လားသူကသူညာညာပြတ်တော့ဟင် ဟင်ဉာဏ်နဲ့သိတော့အဲတို့ဒီလည်းနဲ့ဒီနဲ့ဓာတ်ငယ်ဒုံငယ်တို့ချင်းကောင်းတဲ့ချာလက်တိချာပါချာဘုံကိုပြတ်သွားတယ်တော်လေးရင်မှာသူပါသူရုပ်ကြံပြီးတော့သူ့တိုင်းကြံဆက်လို့ရတယ်အဲအဲ့ဒါတွေကဘယ်လိုလုပ်ပြတ်မှာလဲတို့ဟင်သူဒီရှောင်းနေတဲ့လောက်ရှင်ကိုကောင်းနေတာဒီနေ့မှာပေါ့ဟုတ်ပါဘူး ဓမ္မများဘယ်လောက်လူတယ်ဆိုတော့ဘုရားရှင်ဒီမှာတရားလာနာလို့ရှင်ဒူးထောက်လို့ရဘူးဒီကြီးတဲ့ဆိုသူသွားလို့ယူကမ်းဆောင်ရင်ပါဦးဘုရားကပြောယူပါတယ်ဓမ္မလို့ပြောလေအဲတခါလေထိုင်လိုက်ရင်ဒူးကြီးပါမြည်ကြီးတဲ့ရုပ်မျိုးပွားဟင်အဲတော့ဘုရားရှင်ကိုတော်တော်ကအဲယူကမ်းဆောင်ရင်ပါဦးအဲ့ဒီပါတယ်အဲ့ဒါလိုလုပ်ပြန်ပါတယ် ဓမ္မစိတ်ကိုရောက်ပြောသားမယ်ငါစိတ်ပြောသားမယ်ဟုတ်ပြဓမ္မလာပါတယ်ဓမ္မလည်းသင်ပြဖို့ရှိဘူးဓမ္မပါသွားတဲ့သင်တိုင်းမနေရတယ်လေဓမ္မပါဟိုအောက်ပြီးသွားတော့ဟောရေးမှာဒီနေ့တော့ဘာလို့ဘုတို့ဖြူပြီးတဲ့ဘူးဟုတ်ပြမင်းတို့ကတော့အော်ဖြူပြီးတဲ့ဘူးဟုတ်တော့ဟုတ်တော့ဒီဒီပဲလို့လေနားတော့လို့လေ ဟင်ဟင်ဟင်နေနေဒါဒီကတပည့်ဘုံသားနဲ့တူပြီပဲမှန်ပါဗျာတပည့်သိနေလားဟုတ်ဗျာအဲအဲလောဘကြီးကြီးတွေတိတာပြင်းနဲ့ဒေါသကြီးကြီးတွေသူ့မြင်ပူရင်းကိုရေးပြင်းနဲ့ဟုတ်နော်ဒါနဲ့ဒီသိထားပြင်းနဲ့ဒါနဲ့မြာဟင်အပေတော့အပေလေးပုံလာတော့ဆင်းရဲနေတယ်ဒီလိုလုပ်နေတယ် မှန်ပါဟင်ဟုတ်ဆင်းလေတို့တဲ့ကျင့်နေပါလေဒီပညာမရှိဘူးဒီထာမတို့တို့ပြည့်နေမရှိဘူးမှန်ပါသူတို့ကဟိုဒါယုတ်ကပြည့်တဲ့တော့ကောအဘုဒ္ဓဘာသွားတဲ့ဒီဟုတ်ပါဒီသူကရောတော်ဝင်ပါတိကနေမှာပေါ်ကြအဲ့ဒါကြောင့်ဒီသွားဟာဟုတ်ပါဘူးတို့လူမာတော့ဘုဒ္ဓပြုတော့ပါတဲ့တိ ကုသိုလ်ယူလုံးကသတ်ထားတဲ့လောဘကုသိုလ်ယူလုံးကသတ်ထားတဲ့ဒေါသတတိပါဒိနောမောဟပါသပိတာပေါ့ဗျာသတ်ထားတဲ့လူယူလုံးမှာကကုဏကညံပါမှန်ပါဗျာအသိဉာဏ်ဆိုတာဒီဒီကပြရမှာမှန်ပါဗျာဟုတ်ပါအဲတော့အသိဉာဏ်ကိုဘာလို့အပ်ပါလဲဒုက္ခဝိပဿနာဒီလိုဒီလို ဟင်ပြီးတော့တို့ဘတ်တော်အားလုံးကငါငါဥဒ္ဒနာပိုင်ဒီကိန်းလာအတ္တပိတေထားတဲ့ဒီလိုမှန်ပါပါဟုတ်နော်ဟင်အာရတိတေခာမှန်ပါပါဒီဘွားကြတဲ့ကငါဘူးငါမိသားစုဘူးမှန်ပါပါအများဘူးလူတစ်ခါပါဘူးမှန်ပါပါဒီဘူးရောက်နေပါ တော့ပါဗျာဒီဘူသာမပါတာမျိုးပါလားတော့ပါဟင်ဟင်အဲ့ဒီကတူကအတ္တစီခံတာဟုတ်ပါဟင်တကယ်တော့ဝါဒနာတာဒီနာတာမျိုးသိတယ်ဟုတ်ပါနာတာမျိုးသိတယ်ဟင်သူဘုဖြစ်တယ်လို့ဖြစ်လို့မရတဲ့အနာတ္တရဲ့ မှန်ပါဟုတ်တော့ပြီးတော့ဘေးအာယုခံပါခံပါခံစားရင်းကြောက်သွားအဝိသက်ပဲရှိတာမှန်ပါဗျာဟင်တော့နေသားမကြည့်တာပဲနာပြီးတော့သူသဘောသူဆောင်နေတာပဲဒီမှာတာဟင်ဟဲ့သူသဘောသူဆောင်နေတဲ့အနာတာမျိုးကိုတော့ခင်းနေမှာတော့ခင်းနေမှာတရား အင်မတန်ကြီးမှမြင်နိုင်ပါတယ်ဟုတ်ကဲ့အဲငါမပိုင်ဘူးဆိုတော့လူလူလူရတယ်ပြောလိုက်တာပါမင်းမြင်ကြရင်ပါပါဟင်ကိုဖြစ်ရှင်ကိုမလိုက်ငါမပိုင်ဘူးပြောတာလေဟုတ်ကဲ့အဲဒီဘာမှမလုပ်ကြပါဘူးဟင်သူ့သဘောသူ့ဖောင်းလို့ဘယ်နှခါပြောဘူးဟင်တခါလည်းပြောလို့ရပါဘူးဆိုကြလားသူ့သဘောသူ့ဖောင်းမှမြင်ဘူးလို့ပါတာဟင်တို့မြင်ဘူးလေအဲ့ဒီအနာတ္တမြင်မှတို့မှန်กว่า အနာတ္တမြင်မှဟုတ်နော်အဲ့တော့ဒီအနာတ္တပဲအတ္တပဲထိလိုက်မလဲလို့အနာတ္တထိအတ္တလိုက်နော်ဘဝလာကရှိပြီးတာဟုတ်ပါအဲ့အနာဂါမိမနဲ့ပယ်ပြီးဟူပဲအရဟတမဲ့ရောက်တာတော့ဘဝကဘဝတမဲ့တဲ့ရှိပြီးတယ်ဘဝဘဝတာကိုလေဟင်ပြီးတော့မာနရှိပြီးတယ် တို့လိုယုံမာနာပါမရှိတာမြင်မာနာကာလူမာနီနာမာနာဒီကမှာဟုတ်ဟုတ်နော်ဒီနာမှာဘွားကဟုတ်မဟုတ်တာလို့တဲ့နေရာသူများလည်းချုံအောင်ပြပါတာပြောတာဟင်ဟုတ်လားပရိဒမှာဆိုမြတ်တဲ့မှာဆိုတာဟုတ်တာလုပ်တဲ့ဒီနားနဲ့ချုံအောင်လုပ်တာပြောမှန်ပါဘူးနော်ဒီအစင်းရအောင်လုပ်တာပြောတာရှင်နော်အဲ့ဒါကိုသာလို့ပဏိတမှာပေါ့အဲ့ဒီပဏိတမှာအရဟတမေတ္တာမှာဝါဟုတ်နော်အရဟတမေတ္တာမှာဟာ ဒီဒီကတည်းကလည်းသူအနာတရဲ့သဘာဝအပြီးဆုံးမြင်နိုင်တာရဟတာမိတ်ကမှမြင်နိုင်ပါဘူးနော်ဟင်သူဟာလားဘောတာပန်ဖြစ်တယ်ဆိုလို့ရှိရင်တော့နည်းနည်းရင်းပြီးပါငါမရှိဘူးတော့ပြီးသွားပါဘူးနည်းနည်းရင်းရုံနဲ့ဒါလိုပြီးအောင်ပါနိုင်တာတော့အရတာမိတ်ကမှလေအဲဒီလိုဖြစ်ဖို့ရာတို့ဝိပဿနာနဲ့အထုပ်ကိုပါပါပါဟင်သူ ဟိုပါတော့သိမှန်ဉာဏ်ကတည်တယ်နဲ့မှန်ကြောင်းနဲ့ကြည့်လို့ပေါ့ဒီလက်မှန်ဘူးနော်ဒီခန္ဓာဖြစ်တယ်ခန္ဓာတွင်းဟုတ်ကဲ့ဒီဒုတိယနာပြောပြီးပြောထားကြည့်ပါလေ။ဒီခေယဝန်ကခန္ဓာကြောင့်ပြီးရှင်လို့ဘာသာနဲ့ပြောကြည့်။တို့ယောဂီတွေကခန္ဓာကြောင့်ပြီးရှင်ဘာသာနဲ့ပြောကြည့်။ သူကနာနာနဲ့တွေ့ရတာသူကနာနာနဲ့တွေ့ရမှာမှန်ပါဗျာဟုတ်နော်နာနာနဲ့တွေ့ရမှာဟုတ်ကြအဲလိုညာနာနဲ့တွေ့ပြီးလို့လူသာရူရောဗျာနာမရူပပိကရာညာပေါ်လာပေါ့ဒုနာဒါလိုတွေပါဗျာနှောင်းတတိမှကတ်သမန်ကြီးနောက်တော့လိုအသွေးမရှိလို့ရှိရင်ဖြီလာကဖြီလာပဲဖြီလာကဖြီလာပဲဆိုတော့တမ်းနေတာပါမှန်ပါဗျာဟုတ်ဗျာဖြီလာကဖြီလာပဲလေ ဖြစ်ဒီသမားကဒီလိုပြီးတာပဲလေဒီသမားကဒီလိုပြီးပြီးတာလေဟင်အဲအတီထဲမှာအဲအတီသမားဝင်ကအလုံးချုပ်ပြီးလေအတီထဲမှာဒီသမားဝင်အလုံးချုပ်ပြီးလေဟင်အဲဒီထဲကငါပါနိုင်ပြီလို့ဆိုမပါပါဘူးဗျာတင်ကြတာပြီးတော့တင်းကြရဟုတ်နော်ဟင်ပေါ်တာပါဖြစ်တော့မှာအဲအဲ့ဒီတိုင်းပဲအဲရတမလေးကိုတွေးနေလို့ရှိရင်ငါလည်းရှိဘူးလို့ရှိတာရင်သူလာတာသူလာနေပြီးကြတာပဲဒီမှာပေါ့ ဒီနာတာရှင်နဲ့ဒီနာတာပဲရှိမှာဒီကငါသားဘာဘူးကျက်သားတာမကျက်မှာမအဲအဲ့ဒီတိုင်းသွားရင်းနဲ့အဲတို့အတွေးနေရင်အပွဲပြမှာပေါ့ဒီအတွေးကုန်အတွေးကုန်မှာပေါ့ဒီဒီအတွေးမြေကြီးကနေနေမြင်တွေးကနေအတွေးကနေဝင်ဟုတ်နော်ဟုတ်နော်ဒီညာဉာဏ်တတိနဲ့တို့သွားရအောင်ဟုတ်နော်ဒီ အဲလိုအဲလိုသွားလို့ကိုယ်ခန္ဓာဖြစ်စဉ်ကိုငါမရှိဘူးဒီမရှိဒါရင်ငါမရှိဆိုမရှိဘယ်သူလုံးလို့ဆိုဖြစ်တာနဲ့ဖြစ်တာပြန်လာကြည့်ကြည့်ဟုတ်လားဟုတ်လားကိုလောက်ခံမှန်းလားဖြစ်ပြင်ပြစ်တာပါနောက်မှလိုက်ရှိတာအပြင်ကလာပြီးအာယုံကလာတိုက်တာမှတော့ဖြစ်ပြီးမှပြရမယ်အနည်းအားဖြင့်ဆောင်တာပေါ့အနည်းအားဖြင့်ဆောင်တာ သူကလည်းကိုဝိညာဉ်နဲ့သွားနေကြတာလေဟုတ်နော်တော့ခြေအောင်တစ်ဖက်ကြည့်လိုက်တာဟိုတစ်ဖက်ကထောက်ပြီးတစ်ဖက်ကသွားဆိုပြီးပဲအဲသူတို့ကလည်းဝိညာဉ်နဲ့သွားနေကြတာပဲအဲ့ဒါသွားနေတာပဲသွားနေတော့သွားကြည့်ပါလားသေချာဖိုက်ကြည့်ပြီးပါမှမရှိဘူးမှန်ပါဗျာကြာအနိစ္စလက္ခဏာဒုက္ခလက္ခဏာဒါကမှလို့ပါလေပါဠိကတူတောင်းတူတော်တာပေါ့ဟင်ဟင်မရှားလိဘူးဒီပါဟင်မရှားလိဘူးဒီပါဟင် မရှာလေတွေ့လေပါဘူးမတွေ့ပါဘူးရေတို့ပြေအိုးနေလေဟင်ဟင်ဟင်မရှာလေတွေ့လေတွေ့ပါရဲ့ခင်ဗျာဟုတ်ကဲ့ဟင်တို့ဟာနဲ့ပြောနေတာနဲ့ဆိုရင်တော့ဟိုဇာကုံမော်လာနဲ့လုံးလုံးပြည့်တင်ထားဘာမှလုပ်ဖို့မလိုဘူးဟင်ကြာတရားရှိတာဆိုလို့ရှိရင်ဟိုဘာတော့တန်ရှင်းတဲ့ရှင်လို့မင်းကျဲလို့ပြင်းတဲ့လူတော်ပြီးသေးတယ်မင်းမင်းသားတယ်မဟုတ်ဘူး ဟုတ်ကြမင်းအခုမောင်ညလုံးလုံးပြည့်စင်ပြည့်စင်သားရင်ဟိုမိကျဲတို့ပြည့်စင်လက်ပေါ့ဟုတ်မင်းအချက်သက်ပြည့်လို့ပြင်ပါဦးမင်းဝင်နေတော့ဒီမင်းတော့မင်းသားကြီးလည်းမဟုတ်ဘူးကြတဲ့ဟာဒီပါကိုတွေ့တာကိုကမျက်လုံးနှလုံးပြည့်စင်သားဖို့ပဲဒီမှာလည်းတတိလည်းတည်တည်အခုပဲဒီမျက်လုံးနှလုံးနဲ့မှန်ယူပြီးတာပဲပြည့်ရင်မှတ်တာပဲမှန်ယူပြီးပြည့်ရင်မှတ်အဲဟိုတို့ပါလို့မှတ်တာလို့ဆိုတဲ့နာပြီးတာဝိတာကို นี่นี่เนี่ยมามาอย่างนี้ဒါတရဏနဲ့ဝိတာပဲလေဒါမတော်ခင်ပါတလေလုံးလုံးကြီးကဒါဟိုမျိုးလုံးနှလုံးနဲ့ဟိုရှုကြည့်လိုက်ရင်ငြင်ရင်ပြီပါပဲဟုတ်နော်ဟင်ဟုတ်နော်တရဏနဲ့ဝိတာရှိနေတာပဲဟင်ဒါလည်းဘုံပေါ်မှုရှိနေတာဟုတ်ဒီတိုင်းရှိသွားလို့အဲကြည်ရင်ကြည်ရင်နဲ့အဲ့ဒါဒီတခါလဲပေကံပါရည်တိုက်စားလို့ပြူသူတို့တွေ့သွားတော့အဲ့ဒီချိန်တိုင်း ကြောက်ပါလေအဘုဒ္ဓရာမှာမရှိဘူးသင်္ကာအုပ်စုခေါ်သင်္ကာအုပ်စုကြောက်ပြည့်ကြည့်တယ်သူကညာငါးသိရှိတယ်ပဲပြက်တာရှိပြီကြည်ရင်ကြည်ရင်နဲ့ကိုကြောက်လာဟင်တခါတော့ဟိုညီပွားပွားကပညာပေါင်းနေလိုက်ရင်နေမှမနေသေးဘူးပွားဘူးတော့တင်လို့နှုတ်ပြရတယ်ဘူးဒါတော့ရှေ့ဆက်သွားမှာဘူးကြောက် ဘယ်တော့ကြောက်ကြောက်သူကလည်းပြတာညာ၅ဆင့်ဆိုတော့ကြာတော့အဲ့ဒီယောဂီညာကြည့်လိုက်ရင်ဒီရွယ်တတိတော့ရှိတယ်နဲ့နဲ့ဆံလာယောဂီမှသူကောင်းပါဆိုမေးကြည့်ခါတဲ့ဟိုဟောပါလို့ကောမလို့အဲနောင်နာနာတောင်လေးကြံတော့ဟင်ဒီဒီကွယ်ဖွင့်နေတဲ့အတိုင်းဖြစ်လာတော့တရားလေးကသာနာပေါ်နေတယ်လာရရှိတာမသိဘူးတို့တရားစစ်တဲ့တရားတို့ဘယ်လိုမှပေါ့ ကိုကြည့်တာပေါ့ခြေခြေလောင်းကိုတက်ပေါ်ဟိုမျိုးလုံးလေးစကြည့်ပြီးတယ်ဟင်ပြီးကြောင်းတော့ယူကြောင်းယူကြောင်းတော့ခြေချောင်းကြောင်းမှာပေါ့ဟင်ကြောင်းမှာပေါ့ပြီးတယ်ဟင်သိကြတယ်အဲ့တော့ပြီးပြီအဲ့ဒီပင်ငါအုပ်စုကြရင်နောက်လည်းမလူကျင်တော့ဟုတ်ဟင်နောက်ကြံကြည့်လဲကြောက်တယ်ရှေ့ဆက်သွားလဲဒါမျိုးတွေ့မှန်ပါပါ လူချင်းကုန်မလားလူချင်းပါဗျာအဲ့ဒီဟုတ်ပဲတော့အဲတော့တော့လာပါဗျာဒုက္ခအရမကုန်ဘူးပါဗျာဟုတ်ကဲ့အဲ့လိုမြင်အောင်ကြည့်တဲ့ပုဂ္ဂိုလ်မှာနတ်တရားနာမလားမှန်ပါဗျာဘောနာတရားနာပြီလားမဟောလို့လားမဟောပါဘူးဟုတ်ကလားဘယ်နာတရားနာမလို့လဲ ပါလူတော့ဒီဝဒုတပုတ္တံလို့ခေါ်ဟင်ဒီဝဒုတဒီဝဒနာဒီဒုတကတမနတ်ဒီလွတ်ထားတဲ့တမန်တော်ငါးဦးရှိဘူးထဲမှာရှိတဲ့မှန်ပါပါဟင်အိမ်ဒီပေါ်မှာရှိတဲ့ဟင်ထိုင်ဒီပေါ်လည်းရှိသေးမှန်ပါပါဘယ်လိုလဲဆိုတော့ဝေခြင်းသာလေးမြင်ကြပါလားဝေခြင်းသာကလေးမမြင်ဘူးဘူး ဘယ်လိုကိုကိုယ်တိုင်ငွေထားတာများမလေးဘူးတဲ့ကြာဒီဘူးမှာတော့ဒီဘူးပါဗျာဟင်လူအိုရောဒီဘူးပါဗျာလူနာရောဒီဘူးပါဗျာလူတွေရောဒီဘူးပါဗျာဒါတော့လူဘူးလေသူပြောရင်တော့ဟိုဘာမပြောရင်တော့ဟိုပြိတ်သွားတော့ပါတယ်ပါတော့အာနာဘကွယ်သားရှိတာလေဘယင်းရဲ့ဟိုဘာကိုဖမ်းတာဟို ဘာတို့ရာဇဝကောင်ကိုဖမ်းတာပြီးတာလေနှိမ့်သက်တာလေဟင်ဟင်အာနာပါဗျာအဲအာနာပါအဲဒါကိုအာနာပကွက်သားလို့သုံးတယ်ဟောဟိုသူကအာနာရတဲ့ပုဂ္ဂိုလ်မှပြီးတော့ပါမှာတနခါဟိုအညီဖြစ်ဖြစ်အကျိုးဖြစ်လိမ့်တာတော့ဒီမှာလေကိုပန်းကြီးပန်းထားရသေးတယ်ဘာကြီးတကားကားနဲ့ဟုတ်ကြညင်းသေးမှုဟုတ်ကြ အဲ့ဒီအာနာဘကွယ်ပါလေ၅ဦးဟင်ဒါတော့၅ဦးမှာ၄ဦးတော့မြင်နိုင်တယ်ဟင်အာနာဘကွယ်သားတော့ဘောင်းနဲ့မြင်ကြီးမှသူ့ဆိုင်ကောင်းတာဘူးသူတော့ဝတ်ထားတယ်ဟုတ်ပြာတွေ့ဘူးလားအာနာဘကွယ်သားပုတ်ကလားထောင်းနဲ့ဝင်ကြည့်တာဟင်ထောင်းနဲ့ဝင်ကြည့်ပါဘူးဟုတ်ပါဘူးမြင်ပါလေခင်ဗျာဟုတ်ပါဘူးခင်ဗျာ သူကသာဝေနာတွေငါ့ကိုပသိထောင်ကြည့်ခဲ့ဘူးလို့ဟင်ပရိယိုထောင်ကသူပြီးတော့သူ့ကိုဝင်ကြည့်နေလို့ကြည့်ရင်တော့ဒီတခါတော့မပြောအောင်အဲဆောင်ကြည့်တယ်ဆိုတဲ့ဟင်အဲဒီမှာအနာဘောတာတူတယ်ဟုတ်ပြကဲတော့တတိရှိတဲ့ပုဂ္ဂိုလ်တတိရှိတာဟုတ်ပါဘူးတတိရှိရင်တတိရှိတို့တတိမရှိလို့တတိရှိပါပါ တင်ပါတင်ပါတို့ကလေးလေးမွေးခဲ့ပြီကလေးတို့ဘာလုပ်လဲလုပ်ပါပါဗျာဟင်လုပ်နေပါကိုဝိကူပဲမရှိဘူးနာတာနာတာသူကဘာမှမပါဟင်လို့ပါလေအော်ပြောတာငိုပြောတာလို့သာငိုပြောတာဟင်ပြောမှချီးပြီးနေဟောချီးပြီးနေငိုပြောတာဒီဘာမှမလုပ် အမေကပဲလက်ပြီးသားပဲအမေကမောက်ရတာမောက်တယ်တပေါင်းလေးသားတပေါင်းဟုတ်အဲ့အတရားဟောနေတာနာဘူးလားမဟောလို့လားဟောပါဘူးဟောမနာဟုတ်ကဲ့မဟောတော့မဟောဟောတော့ဟောတော့ဟုတ်ပါဘူးဟင်ဟင်အဲ သတိမထားတော့ဘာဖြစ်လို့အဲ့ဒါလေးကိုကိစ္စနာပေးရသည်ဟင်ဒီထားတဲ့နာကတိကနေနေဆက်တဲ့အိမ်နေရင်ကုန်နိုင်ပုတ်လားတရားမနာတဲ့အဖြစ်ပုတ်လားဟင်သူလေအဲသူကပြောသွားတယ်ကျွန်တော်တို့ကျွန်တော်တို့ကျမတို့ဟင်အမွေးလို့အောင် မလုပ်ခဲ့ဘူးနောက်တစ်ခါအမေခင်ဗျားတို့လည်းကြံပြီးအမွေးခံရအောင်ဟုတ်ပါဘူးနာဘူးလားမပေါ်နေဟုတ်ပါဘူးဟုတ်ကဲ့လားတို့လည်းပဲအဲဒီတိုင်းကြီးလာပေးနေလို့ရှိရင်နောက်တစ်ခါလာသူ့လူပြန်ဖြစ်မှာတော့မှန်ပါဗျာဖြစ်ချင်သလားမဖြစ်ပါဘူးဗျာလို့သလားမလို့ပါဘူးဗျာ Ma visto un numero di bello Ma chi l'ha visto un numero di Ma quello non c'è. Lo ha un giuda ma va via. Quello si mette giuda le mani. Giuda ma va via. Poco la. Ma va via. Eh? Ma va via. ပေါ်တာမှာပုဂ္ဂိုလ်တော့အနည်းဆုံးခုနှစ်ဘဝပြီလားမှန်ပါဗျာအဲလူတွေတက်လို့ကြားရအောင်မှန်ပါဗျာပြီးတော့ဘုရားကြီးဘာတော့ဘာပွဲညာပွဲတွေကိုပွဲတွေကိုများကြီးမှာသူတို့ပြုလို့ ဘွဲ့လေးဟောရှိသလားရှိပါပါဗျာဒီကပဲပါညာအဲ့ဒီကလေးလေးကျတော့အဲ့ဒီဘွဲ့ပါသွားပြီလားမပါပါဗျာဟင်ကာသဘုံပဲကပါပြန်ပြီးတော့သင်ရမှာမဟုတ်ဘူးမှန်ပါဗျာပြန်ပြန်ပြန်မှန်ပါဗျာဘာလို့ကြည့်ရတော့ဗျာဒါပဲအောင်လို့မှန်ပါဗျာဟင်ဒီဟာပြီးပြီးယူပေါ်လို့ရလားမရပါဘူးဗျာဒီဆရာမမှန်ပါဗျာဒါပင်ဒါပင်မှန်ပါဗျာဟင်ဟင်အခုသူဘူမိခုပိုက်တယ်က မှန်ပါဗျာကလေးကအမေကောင်းကောက်ဒီကောင်းကောက်ခံအောင်နော်မှန်ပါဗျာဒီပြောမှာကောင်းကောင်းလေးတော့ကာမချင်းမှန်ပါဗျာကာပါဗျာခံအောင်နော်ခံကြရလားမှန်ပါဗျာလုတ်ပါလားလုတ်ပါဗျာဟင်ခံမခံဘူးလို့တော့မလို့ဒီကိုဘယ်လိုလုပ်တော့ဟင်မှန်ပါဗျာဟင်ဟင်ဘောလို့ဒုညောကသူတန်ခါဘူး ကြောင်ကြိုးပေါ်အခါကြဒုသာဘုသံသာဘုထိုးတာသာသမီငါ့ကိုဓမ္မငယ်ဆုံးထိုးဆုံးဟင်ဒါတော့သူ့ပြာဘိုးမြတ်တော့သူ့တော်မှာရွာလူကြီးခေါ်ပါလေရွာလူကြီးဆိုတော့ဟိုအနာရရွာလူကြီးလို့ပေါ့တေတေရတေရွာလုံးကလူကြီးရတဲ့ရွာလူကြီးပါသူပြောရင်နေပကုံလုံးနေခါတာဓမ္မတရားဓမ္မနဲ့နေကြပြီပါအဲဘုရားအဲသူသားသူများကြီးကသွားပြောရတာသူသားပြောလို့ရတာမဟုတ် ရိုက်ထိုင်လိုက်နဲ့แต่เราบูชาข้าตัวเนี่ยยัยนี่ฮะเนโนพิชิตรงนี้งาพิชิตเป็นบอมาเตตาหูดาผมเหรอไม่ทำมารู้เอ๊ะผมนั่นได้คุยมารู้เอ๊ะผมนั่นได้คุยโอ้มาทำมารู้เอ๊ะเออเราไปรู้เออเราไปนะคุณบ้าข้ารู้มาเป็นแต่ละกะลีโหดว่าเนี่ยดีนะ မှန်ပါပါဟင်မှန်ပါပါပြီးတော့အဲ့ဒီကလေးမှာဒေါသရောရှိကောင်းရှိတယ်ခုနကငိုတယ်ဆိုရင်အကြောင်းလုံးငိုနေဒေါသပဲမှန်ပါပါဘုရားမကန်လုံးငိုဒေါသပဲမာနရောမရှိဘူးနော်မှန်ပါပါတပည့်ဟုတ်မာနကူမတော့ထုံးထုံးဖြစ်တာအဲခုလူထုံးထုံးဖြစ်မှထုံးထုံးဖြစ်တာဟုတ်ပါဘူးလေလေလေလေလေလေလေလေ အခုကောင်းကောင်းကောင်းကောင်းလေးဖြစ်လာလို့ကောင်းကောင်းကောင်းကောင်းလေးဖြစ်ကုန်မှာဟုတ်တယ်နော်ဟင်အဲကလေးတော့လေလေလေးလေးကတော့လေလေလေးလေးလေးဟုတ်ကောင်းကောင်းကောင်းမာနာလေးရှိဟုတ်ပါဟင်ဒါမာနာကိုဘက်ကပါတာပုံမဟုတ်ဟုတ်ပါဘူး။သာပါဘူး။ဘုရားဘာကြီးကလေးတွေကပြော။သာပါဘူး။ဟင် အရွယ်ကြောင့်ဖြစ်တဲ့အရွယ်မာနုဒီမှာကြောင့်ဖြစ်တဲ့တဏှာမာနုလေမှန်ပါပါဘုရားမာနုတဏှာမာနုလေမှန်ပါပါဘုရားလာရှိသူကလာမာနုဆိုတာလေမှန်ပါပါဒါတော့ဘုရားပါပါဘုတို့ခုမှဖြစ်တယ်မှန်ပါပါဟင်အဲ့လက်တဲ့ဘွားမှန်ပါပါအဲ့ဒါလည်းသူကြီးကဟောတာဒီတို့မှာမာနမရှိပါဘူးဟုတ်ပြဟင်ဒီမာနမရှိပါဘူးတဲ့ပြီးတော့လေသူရှိတဲ့ဒေါသကမခံနိုင်လို့ဖြစ်တဲ့ဒေါသ ဒီမလားပေါင်းမလားတော့အတော့လို့ရှိတယ်မှန်ပါဗျာဟင်သူလားဒီမလားပေါင်းမလားဖြစ်တာသူတို့လည်းလို့ရှိနေတာရှိပါဘူးကြည့်ပါဘူးကြောက်လို့ပေါ်လာပဲမခံနိုင်လို့ပေါ်လာဟာလို့ပေါ်လာဘာလို့ဖြစ်ရှိအဲ့ဒါကလေးကမင်းပေါ်နေတာပဲဟင်ဒီကတည်းကနာမည်မဟုတ်ဘူးဟင်ကလေးတွေကနာပါဘူးဟင်ဒီတော့ လူအိုလားတင်ပါဗျာအိုသူလည်းရှိသေးတယ်တင်ပါဗျာတွေ့ဘူးလားဒီတွေ့ပါဗျာဟင်တွေ့ဘူးတင်ပါသူလည်းဒုလူရွယ်တုန်းကတော့ဒီမှာထောက်လာပါမှန်ပါဗျာဟင်ဟုတ်တော့နေပါလေငါပါလေဆိုတာရှိတာပဲတို့မျိုးရှိတာပါဗျာတို့လူတန်လုံးများလို့လားမှန်ပါဗျာရွယ်မီယူဖြစ်တဲ့မောင်လေမှန်ပါဗျာခေါ်ရမှာလို့ပါတယ်တို့မှာ ဒီလိုမျိုးဖြစ်တယ်မှာရှိနေတာပါဟုတ်နော်ဟင်ဒီပါတီကမှာရှိနေတာပါအဲ့တော့နေမှာလားငါအခုသူ့တောင်းဝေးပေါ်လို့ပြီးသွားတယ်ကိုတော့ဝင်လိုက်တော့ပါပြောပါဘူး။တဲ့ဒီတေငါဆိုပြီးတော့ခါမမခါနေဘူး။တို့မတေငါဆိုပြီးတော့ဟင်တို့ငယ်ငယ်အဲတို့နဲ့တူတူလား မှန်ပါဗျာအဲတော့အဖိုးအိုကလည်းခေါ်နေပါလေငါနေလို့ရွယ်တော့ငါပဲငင်တို့တဲ့ตาတွေဟုတ်နော်ဟင်ဟင်အခုနေလို့တဲ့ตาကခုငါမှဒီလိုဖြစ်နေပြီအဲ့တော့နေလို့လဲအိုရင်ငါလူပဲအញ្ញမ်းနိုင်တာခံရမယ်ဒီလိုဟောနေတာမှန်ပါပါဘုရား နာမပါဘယ်လိုအနာဘူးလို့ဆရာတော်ပြောပါမောဟင်ဟင်ဘမကုနာလေးအိမ်ကြတော့မှာနာလားဟင်အိမ်ကြတော့မှာဘူးဟင်ဟင်အခုကမြေပေါ်ဟင်ဒီတော့အိမ်ရဲ့ဘိုးကြီးအဲ့ဒီဘိုးကဘိုးပေါ်ပြီးဟင်ဟင်အဲ့ဒီ ပါတော့အဖိုးကြီးတော့စိတ်တို့အဖွားကြီးတော့သခါများအဖိုးကြီးတော့ဟိုကသွေးဆုပ်တာနဲ့ဆိုအပူထံနေပြီစိတ်တော်တော့တို့လားအဖွားကြီးတော့သခါများတယ်သွေးဆုပ်တာနဲ့ဆိုကဒီလက်ကချမ်းလာပြီသခါတို့လုံးများအလုပ်ကြီးတာတော့ဘုရားမှန်တော့ပါဗျာပြောဖို့ဘောပါဗျာဟဲ့ သူတို့ဘာမှမလုပ်နိုင်ရင်ဒီအားမရဘူးမှန်ချတာမဟုတ်တဲ့လူသာဦးတာစိတ်မဦးဘူးလူတော်ဦးတယ်စိတ်မဦးဘူးမှန်မချတော့ဟင်ဟင်မှန်မချတော့ပဲလေတော့ဘုရားပြည့်လဲသူအားမရဒီအားပြည့်လဲသူအားမရဟင်ဟင်ဒီကြားထဲမထိုင်နေမထနိုင်ငါလုတ်ကြလိုက်တောင်းတယ်မသိဘူးဟင်ဟင် ပြီးတော့နေလို့ခေကြမှာငါတို့ခေတုံးကပက်နေတယ်အဲ့လိုလက်ခေကိုတောင်းတိုက်ပြီးဟင်ဟင်အဲ့လိုပြောတော့အဲသာသမီတွေကြီးရခံလားခံပါဘူးဗျာခုကလည်းခုနေရာကိုမနေဘူးဟုတ်ကဲ့ဟုတ်ပါတော့ကလည်းဟုတ်ပါဟင်သူကမအူတော့ဘူးတဲ့ဟုတ်ပါဗျာအဲ့ဒါငါအကြည့်ထားငါအကြည့်ထားတယ်အခုကလည်းရောတယ်ဗျာ ဟင်ပြောပါလေခင်ဗျာအဲဘုရားအဲဒီငါဒီကငန်းငယ်ငယ်မှဆိုနေလို့တဲ့ပါတယ်အခုမှဟောလို့ဘယ်လိုဟောပါတော့ဟင်မတဲ့နိုင်မပြုတ်နိုင်ကြမှာဒီလိုဖြစ်တာဖြစ်ဟင်ငါဒီကငါဒီကနဲ့ဟောနေတာပဲဒီလိုနာလားနာတော့ဟုတ်ပြီဘုရားသူတို့အိမ်မောတရားဟောဖို့မကြည့်လို့လည်းသူပါပဲဟင် သူတို့အိမ်မတရားအဖိုးကိုမကြည့်ဘူးလားကြည့်ပါတယ်ခင်ဗျာမလားဘူးလားဟုတ်ကလားဗျာအဲ့ဒါတော့နာလို့ရပါတယ်ခင်ဗျာဟုတ်ပါမလားဗျာမှန်ပါခင်ဗျာဒီခံနိုင်မှာမလားဗျာဒီခံနိုင်ပါခင်ဗျာဟင်ဟိုကလည်းဒီတော့ဒီတော့နဲ့နေမှာဗျာအားမရလေးဒီတော့ဒီတော့ဖြစ်ပြီးဗျာခံနိုင်မှာမလားအားနိုင်အောင်ကြိုးစားမှာပါခင်ဗျာဟင်ဟင်ခံမှာဗျာခံမှာဗျာလူနာလူနာ မှာတော့ကိုယ်ကိုယ်နဲ့နာဘူးပြီးတော့မှန်ပါဗျာနာဘူးပြီးတော့နာဘူးပြီးတော့မှန်ပါဗျာနောက်ထောင်ထောင်ထောင်ထောင်ရှိနေလူနာဖြစ်သွားရင်ဘာမှနာမရှိဘူးမှန်ပါဗျာဘာတန်နေပြီမှန်ပါဗျာဘယ်မှာလဲပြန်လဲသူအထငါကငါပိုင်ပြန်လဲအထမှန်ပါဗျာပြန်လဲအထဘိုင်တော့ လူနာဟောနေတာမှန်ပါဗျာမှန်ပါဟိုခုနကသူအိုလို့ကလေးကမှမာနာရှိတော့ရှိမှာရှိတော့ရှိတယ်အဲဒီသူနာမှာပါမနာမှာရှိတယ်ဟာဟင်အစနာမှာရှိဟင်ဒီအဲဒီသူလုံးပဲလေးနေရရှိမှန်ပါဗျာဟင်သူကလည်းတို့ဟောနေတာနေလို့ထောင်းထောင်းထောင်းထောင်းမလုပ်ကြဘူးငါလည်းမဖြားဘူးငါနေလို့နေခွေး ဒီအခုဖြားပြီးလာပြီးဘာမှမတတ်နိုင်ဘူးတတ်နိုင်ပါဘူးဟင်ဟင်ဟင်အနာတာနာအတာမဟုတ်နာတာဟင်ဘယ်လိုပိုင်ရလဲပိုင်ပါဘူးတရားသဘောများတာနာတာမမြင်နေပါသေးကိုကိုကမပိုင်တဲ့နာတာတော့မြင်ပါလားဟုတ်နော်မဟုတ်ဘူးလားဟုတ်ပါရဲ့ တို့မနာဟောမှမသိဘူးမှန်ပါဗျာဒါကနတ်တိဆိုတာလည်းတမန်ရလို့တို့မသိဘူးမှန်ပါဗျာဟင်ဟင်မသိလို့ပါဗျာအဲ့ဒါဒီဝါဒုတကွာနတ်တိဆိုတာလည်းတမန်လို့ဆိုလို့မှန်ပါဗျာဟင်မှန်ပါဗျာသေသူဘောသူသူပါပါဗျာဟုတ်လားဟင်သေသူကအဲ့ဒါနံပါတ်လေးတမန်ကြီးလားဘာပေါ်လဲဟင်ဟင် တခါနဲ့သေးသေးကြီးပဲလေ။ဒီလိုမှလာငါမဖြစ်နေဘူး။အခုချိန်ကိုယ်ဝင်ဆွဲတော့ပါမှာ။လူလူကြီးသားကိုယ်ဝင်ဆွဲတော့ပါပြောလို့။ဟင်ပြောနိုင်တော့ပါဗျာ။ဟုတ်ကဲ့ဗျာ။မှန်ပါပါ။အဲ့ဒီလိုမှတော့ငါမဖြစ်ဘူး။ဟင်ငါသိမှပန်းနေတယ်။ဒီလိုကလည်းမသိခင်တော့ကအခုပဲလေ။မပြောနိုင်တော့ပါဘူးဗျာ။ ဟုတ်လားဘယ်လိုကြီးထားတာဟင်ဟင်ဒီတိုင်းထားနဲ့ငါပဲမရလေးနဲ့မှဟောရှိတယ်ရှိပါပါဟင်ဒီတိုင်းငါမထားတဲ့နဲ့ငါပဲလိုနေရာလေးနဲ့ဒီလိုလဲသူပြောတယ်ဘာမှပြောပဲအဲ့တော့ဒီသူတွေကလည်းပြောတာလေငါကြီးခြေလုံးကနေလို့တတာဟင်ဟင်နေလို့တစ်ချက်ပါနေလို့တစ်ခါ အခုငါကြည့်ပါဟုတ်လားမဟုတ်ဘူးလားဟုတ်ပါဘူးပြီးတော့ဒေသူကဟောတော်ပါဘူးလည်းလည်းကြည့်ပါဦးငါကြည့်ငါလည်းလည်းကြည့်ပါဟုတ်ပါဘူးပါပါပါပါပါပါနာကြီးဟင်လည်းလည်းကြည့်ပါမယူပါနဲ့ ငါအကြည့်တယ်လေဟင်နော်ငါအကြည့်တယ်လက်နဲ့ကြည့်တယ်ကောတခြားဘာမှမဟုတ်နော်ဘာမှမပါအဲ့ဒါတို့ဘာလားဥဘောဥဘပေရာတော်တို့ဘာလို့ပါတယ်တရားဟောပါတာကြားပါဟင်လက်ရှိလက်ချပြသွားတယ်ဟင်ဟင်အဲ့သူတွေကလည်းတို့ခေါ်နေတာပဲဗျာနာဘူး ။အောင်မမဟောလို့နေမှာပါဗျာ။ဟုတ်ကလားဗျာ။အဲ့ဒါလည်းနတ်ကလွတ်ထားတဲ့ကမ္မ။ဒါနတ်ပါလိမ့်မယ်။အာနာဘကွယ်သားကတော့ဒီဘူထောင်နဲ့တော့အိမ်ထောင်ဝင်ကြည့်ဘူးပြိလိမ့်မယ်ထင်တာ။ဒီဘူထောင်နဲ့အိမ်ထောင်ပဲထောင်ကဘူးတော့ကြားမယ်ရှင်တော့။ ပုံပေါက်လားဒီဒီဘူထောင်းတော့လူတိုင်းရှိချင်မှကြည့်ရမှာအိမ်ပေါင်းလားတော့ပဲလို့ကြည့်ရပါဘူးဟင်နေတိုင်းပါဗျာဟုတ်တယ်အာလာပကွက်သားကအထက်ကပြင်းချက်ချပေးရင်ချပေးတယ်ဒီလိုလုပ်ပါဘူးမှန်ပါဘူးသူ့မှာတင်အောင်ကြည့်ပါသူ့ဟိုသူနဲ့အညိုဒီကြည့်တာလည်းမဟုတ်ဘူးသူနဲ့ရံပဲလည်းမဟုတ်ပါဘူးသူ့တော်ဝင်ရလား တော့ဘူးဟုတ်တော့အဲလူတလူကိုဟိုတော့ကြောတရားဘူးလို့ချင်းကြောမှာကြောဘက်ကတရားဒါရရတာလေတိတ်နဲ့ကြောတရားလေတရားဘူးမှာရင်ဘောပါကြရတာလေကြောတရားရင်တရားဆိုရင်အဲကြောဘက်ကတိတိတ်နဲ့ချက်ပေါင်းတရားဟိုရင်ဘက်ကတရားပေါ့အဲလိုလည်းရတာလေဟင်ဒါကဟိုတိတံတော့ပြောပေါ့တိတံဝင်တော့အဲတခါတည်း ခြေချင်းစပြည့်နေမှာပေါ့လေမှန်ပါဗျာအဲ့အခုတာဝန်အတွက်လိုရတာမှန်ပါဗျာဟင်သူ့ချစ်သူသူ့ချစ်သူဖြစ်ပြီးတော့ဟောဟိုရာသုံးမှုနဲ့လာလို့ချင်းဒီလည်းလည်းလုပ်ပြရတာပဲမှန်ပါဗျာချစ်သူမို့သူညာလို့ရတာမှန်ပါဗျာနော်မို့သူမို့လည်းမရဘူးတာဝန်ရလုံးဝမှာပဲအိမ်မှာလည်းအိမ်ကောင်မှာလည်းတပင်းနဲ့မိသားစုတွေသားလေးတွေသမီးတွေမရကြဘူးလားရပါပါအဲ့ဒါလေးတွေက အဲဘာလို့ပူဇာတော့ဟောအဲပူဇာကလည်းရှင်းတာပဲရှင်တယ်ရှင်းပါဗျာဒီဘာလဲလို့ပြောတာဆိုတာတဲ့ရွယ်အဲတို့ဘာလို့ဆိုတာဘာလာတဲ့ရွယ်တိုင်းဘာဝယ်ပြီးကနာငါဝယ်ပြီးကနာသူဘာမလုပ်နိုင်ဘူးအင်းအင်းကအနာပကွယ်သားဟင်ဟုတ်နော်လောက်လောက်ခံရဘူးတလားဟုတ်ကဲ့ဟုတ်ကဲ့ အာနာပကွက်သားတွေလေဒီလိုကလည်းပြောတာပဲဒီဟိုကုနာအာနာပကွက်သားကဘာဟောနေလို့ဆိုငါကြီးငါဝတရားရတာရရတာငါသိအောင်ရှိပါမင်းတို့ကြည့်နေမင်းတို့ခံရတာဟင်ဟင်ကိုကြည်နာမရောသူကြည့်နေသူခံရတာအာနာပကွက်သားနဲ့ဘာဆိုင်ကိုကြည်နာမရောဆိုင်တယ်သူဟင်အဲ့တော့ဟိုသားလေးသမီးအာနာပကွက်သားလေးကညင်သေးတော့ဟော ဟုတ်ကဲ့ဟုတ်ကဲ့ဟင်ဟုတ်ကောဟုတ်လို့လားဟင်တို့တော့ကလေးတွေကိုသိုးတယ်သားသမီးတွေကိုသိုးတယ်ဟင်သားသမီးတွေကသိုးတာမဟုတ်ဘူးလားဟုတ်ပါဘူးဟုတ်ကလားဗျာဟင် သူကတော့သားသမီးတွေကပိုးလို့ဖြစ်တာဟုတ်ကဲ့ပါဗျာမြင်ရောမြင်ရတယ်ပါဗျာအာနာပကွေတာဟောတာဒီတေအေးလေးတို့အာနာပကွေတာဘယ်လောက်ရှိနေဖြစ်လို့ဟင်များပါဗျာဟုတ်ကဲ့ပါဗျာဟင်တခါတလေကလူ့ကျင်းလာပါဦးပါဟင် ဟိုအငယ်ကနှင်းလိုက်လက်လက်ကကြည့်လိုက်အနှင်းအကြီးကနှင်းလိုက်နေတယ်လို့ဟင်ဒီပိုင်းရှင်းပါတယ်ဟုတ်ဗျာဟင်အဲ့အာနာပကွယ်သားကဘာပြောလဲငါစိရနာရှိလို့မဟုတ်ပါဘူးဒီဟင်မင်းတို့ပြည့်တော့မင်းတို့ပြည့်ကြည့်ပြီးတော့ငါခုနကလိုတန်ချနေရတာပါမှန်ပါပါဗျာဟင်ဟုတ်နော်မှန်ပါပါဗျာဟင် နာဘဘတာကပေါ်ရစီရတယ်ကအဲ့ဒါဒီဝါသူကသုတ်တာတဲ့ဒါတို့နေတိုင်းကြုံနေတာချင်းဒီတရားရွာထဲမှာငါမျိုးလုံးရှိတယ်ဟင်ရွာထဲမှာငါမျိုးလုံးရှိတယ်ဒါဘူးကြားယုံနဲ့မပြီးပါနဲ့နာတဲ့ရှိနာပါသဘောပေါက်နေတာတော့ပါလားဘုရားကြားတာလေးနဲ့မမိတာလေးနဲ့မပြီးပါဘူး ကလေးရဲ့ဟောတဲ့တရားဟုတ်ပေါ့ကလေးရဲ့ဘုရင်ပေးတာညာဝင်သားကြည့်ပါသာဘူးဘူးလည်းအထုတ်ထားမှာပြီသူဘူးဘူးရင်သူနာဘူးရင်သူဒီဘူးရင်ဟုတ်လားခုနတော့ဟိုဟိုတာဝန်ရှိသူများကနေပြီးတော့ဟိုတို့ရာဇဝသားများကိုအဲနေတဲ့ညီမနေတာတို့ရင်ဟုတ်ပါကြည့်ရမှာဘောဘောပါဘောဘောကိုပြောတာနော်ဘောဘောကိုပြောတာဟုတ်ပါ ဒါကိုနာထားရမှာနာထားတော့သူတွေကလည်းသိချာဒီမှာချာမှာအထက်သွားမှာသိကြတယ်လားသိကြပါဘူးဟင်တစ်ထက်တည်းမှာဟုတ်ကဟုတ်ကြရလားဟုတ်ပါဘူးဟင် သူမလေးကပြောလူတော့ပြောနေတော့တာပဲဟင်လူတော်တွေကြီးလူပြောတော့ဘူးလို့လူရောင်ကိုပြောတော့သူတို့လူပြောတော့ဘူးလို့ဘူးလို့ပြောတော့ဘူးအခုတော့မျိုးတော်တွေကြီးအဲမျိုးပြောတော့ဘူးလို့ဟုတ်နော်ဟင်စိတ်ကြီးလုံးမှုရှိမှတို့မနေရပြောတဲ့ဒီသုံးချက်ကိုကြိုးနေပါဘုရားပြောနိုင်တော့တဲ့စိတ်ကြီးလုံးမှုရှိလား ကျိုးစားရတာပါခုမှကျိုးစားရမှာဘယ်လိုပဲကျိုးနိုင်မတော်နိုင်မင်းလားဟင်သိလို့မရှိပါဘူးဟုတ်လားမှန်ပါဗျာကြောက်ကြောင်ကျိုးရမှာဒီတော့ငါတဲ့ကကိုယ်စိတ်နဲ့ကိုနေကြမှာဒီမှာလည်းကိုယ်စိတ်နဲ့ကိုပြရမှာမှန်ပါဗျာကိုယ်စိတ်နဲ့ကိုနေပြီးတော့နှစ်ဆက်လေးနာရီဖြစ်ချင်တာကြီး ပါဗျာဟင်ထိုက်ပေါက်လာကြီးရပါဘူးတရားကြီးကိုရပါဘူးပေါ့ဒီတော့၃နာရီရှိပါတယ်ခင်ဗျာ၃နာရီရှိပါတယ်ခင်ဗျာ၃နာရီလေဟိုအတွေးတော့ဝင်သွတ်ထားတာဘယ်တော့တော့ပြန်ပါတယ်ခင်ဗျာအတွေးတော့အောင်ပါမှန်ပါဗျာဟင်မှန်ပါဗျာဟင် အတွေးကဝင်တွတ်တာရှိဦးမှာတုံးလာရုံးဒီတကယ်ရနိုင်ဘူးမှန်ပါပါဘုရားဟုတ်ဗျာမှန်ပါပါရနိုင်ဘူးမှန်ပါပါဟင်သိကြည့်လို့မှုရှိကြောက်ဖို့တဲ့ကကိုယ်သိတဲ့ကိုနေတတ်ဘူးတာပေကိုယ်သိတဲ့ကိုတရားမှန်ပါပါမှန်ပါပါဘုရားဟင်မှန်ပါဗျာကိုယ်သိတဲ့ကိုကိုမနေတတ်သေးရင်တော့ကနာလို့အပြင်မတတ်ဘူးလားမှန်ပါပါအပြင်မတတ်ရင်ဟုတ်ပါပါဟုတ်ပါပါဟုတ်ပါပါဟုတ်ပါပါ သွားမှာသွားမှာသိချကျုပ်တော်ဝင်ယူတယ်ဟောသွားဘူးလေမိရာလည်းကပါလို့ဟုတ်ဒုက္ခိတာဟောတာဒုက္ခဘုက္ခတာဘုရှိဘူးလည်းကတော့ဒီစုနဲ့မှခိုက်တာဟုတ်နော်ဒီဘုလို့ဘုကြီးနဲ့ကတော့ဘယ်လိုဒုက္ခကြီးအောင်လုပ်နိုင်မလို့လားကွာဟင်တရားတရားရမှာပါဗျာဟုတ်ပါမလားဗျာ သူကတော့ဒုက္ခိတာဟောတာဒုက္ခမုံတထားပဲပြီးရင်တော့ဒါပဲကြည့်ဘူးပေးပါနဲ့ဗျာဟုတ်ပေးပါနဲ့ဟိုဒုက္ခမုံနဲ့ဘုရားတော်တော်လေးဘုရားတော်တော်လေးဒုက္ခမခံရုံလုံးပါပဲလေဘုရားတော်တော်လေးမလုံရင်အညာဆုံးကတော့နှလုံးမသားရပေးရပြရမှာဗျာဘုရားကြီးလည်းနှလုံးမသားရဘူး မိသားစုထားခဲ့အောင်မှနှလုံးထားပါတက်တက်လုံးရှာဖွေထားခဲ့တဲ့ပစ္စည်းတွေထားခဲ့အောင်နှလုံးထားပါဗျာနှလုံးမသာအဖေကတော့ပါပါဒီရက်တော့မှပြီးသားမှန်ပါဗျာပြီးသားပြီးသား pero ဘုရားဒီသာသာကိုမရေရောက်တာတော်ပြီးတော့ဘာမုတ်တာဒီနှလုံးသားတာလည်းမရေရောက်ပါဘူးမှန်ပါပါဗျာအဲကြောင်းပြီးလို့ရောက်တာလားမရောက်သေးမနေတော့မရောက်သေးပါဘူး မရောက်သေးလဲရောက်တာဒီကျိုးမှာဖြစ်တော့ကျိုးမှာရှင်မှာကျွန်တော်တို့ရောက်သေးလို့ရောက်တာတော့မကြည့်ကြည့်ရမယ်မရောက်သေးလဲရောက်တာတော့မလို့ဖြစ်နေတယ်ဟုတ်နော်ဟင်အဲဒီခါကြတော့လေကြာတို့သူတို့မြင့်ဖို့တော့အော်မှာတပယ်ပုံရှိတယ်မရဲပုံရှိတယ်လို့ပြောတာဟုတ်အဲဒီမှာအရာလေးမျက်နှာတော့အဲဒီတော့နဲ့အဲဒီပုံကတို့ဒီကရှိတဲ့ သူဘုံစုံနိုင်တယ်နာကောင်းတယ်မှန်ပါပါဘုရားအဲနာကောင်းတယ်ဟုတ်ပါနာကောင်းတယ်ခုနပြောတဲ့မရင်မရောက်ပြင်ခဲနဲ့ရောက်မဲ့ပုဂ္ဂိုလ်များဆိုဘူးအဲ့ဒီအကိစ္စဘူးလားဟုတ်ပါဘူးဟင်အဲဒီသူတို့ကြားလို့ကြားလို့တော့ကြားပါလို့ညမတော်တယ်ညမစားတယ်ညမလာတယ်ညမမင်းတယ်ဆိုတို့ဒီမှာပြီးတော့ညမမင်းတယ် အဲညာတော်အတင်းကိုအနှောက်အယှက်ပါတာနော်မှန်ပါပါလေးချက်လာပါအဲဒီတူကယမတော်ဓမ္မလာတာတူကယမတာမပြောယမလာတူပဲကြတာယမယမမင်းနဲ့တူပါမှန်ပါပါဟင်တော်လို့ဒီကရောပါနေဒီကစားလာဦးဗျာယမယာပပတာယမမင်းအားလုံးဟောမယ်ဒီပါဟုတ်တော့အာဒုနာကယမမင်းနဲ့တူတယ်ဗျာမှန်ပါပါအဲဒီကိုဒီကခုနက နှလုံးအသာဘိတ်နဲ့ဘုရားကတို့မနေ့ကတော့သူတို့ပြောခဲ့ပြီနော်တော်နိုင်မှာလားတော်ပါမှာဘယ်လိုကြောင့်ပါလို့တော်ပါမှာဟုတ်ရငါသိရတော့မယ်ဆိုကိုကိုကိုတာရတဲ့စိတ်ဓာတ်ကိုနည်းတာမဟုတ်နော်ဟင်ခြေလက်ကရှိတဲ့ကိုကိုကိုချစ်ဆုံးတာတော့အတားကမပြီးမှငါ့အတားကမတော့ ကိုနဲ့တူတဲ့ချက်မရှိဘူးမှန်ပါဟုတ်ပါဟင်မရရှိပါတော့တာပြောတာဘယ်နှကောင်တော့ပြေးကုန်ဘူးကိုကိုကြလာနေလိုက်တော့ပြေးကုန်ပါဟုတ်ကဲ့မရရှိလာပါတော့ဘယ်နှကောင်ရှိနေပြီကိုကိုကိုကြလာဟုတ်လားမရရှိပါတော့ဘယ်နှကောင်တော့ဝါကုန်ကိုကိုကိုကြလာဝါကုန်ဟုတ်ကဲ့အဲ့ဒါဒီအဲ့တော့ဒီချစ်တာကြီးပယ်ခဲ့ရမယ်ဆိုတော့ပယ်လို့ဟာခဲ့ရမယ် ငါတရားတော့မယ်ဆိုရင်အဲ့ဒီတော်နေမှာဖြစ်နိုင်ဘူးဟင်တင်ငါဆိုတာကြီးမှန်ရရှိပြီဟုတ်လားပါပြီလားတင်ငါဆိုတာကြီးမှန်ရရှိပြီအဲ့ဒါတော့ဒီကိုကိုကိုခင်မင်းကိုအာဒီထားတဲ့ပုဂ္ဂိုလ်ငါတရားတော့မယ်ပြုံးပြီလားမဲ့ပြီလားမဲ့ပြီဩော် ဘယ်လိုပဲလုပ်မယ်ရှင်းလာကြီးကြပြာဘလို့နဲ့တိုက်ဆိုင်လို့လည်းဘူးကြပြာဟေးငါမိသားစုနဲ့ကိုရတော့မယ်ဆိုမိသားစုကလည်းဘယ်လောက်ဖြစ်တာလဲဘယ်လောက်ဖြစ်နေလို့ပါကြည့်တာလဲကိုမိသားစုဥပမာနဲ့ဘလို့ဘိုက်တဲ့ဘုံပြကြလို့ကသိမငုံဘူးတလာသားတလာသမီးကြရင်ဘယ်လိုနေလဲ အခါလေးယူတာပါတော့ဒီပြည်လည်းလားအဲကြီးလာဟိုရှုတာဖြစ်တဲ့အရွယ်ကြတော့အဲ့လောက်ဒီကိုကြည့်တာအဲ့လောက်ဒီသာသမီကိုအာလုံခံတာထားတဲ့ပုဂ္ဂိုလ်လွတ်ချင်လို့လွတ်ချင်ပါဘူးဘုရားလွတ်လားလွတ်ပါဘူးလွတ်လားလွတ်ပါဘူးလွတ်လားဟင်ဟင်ကဲကဲနိုင်မှာမလား ဆယ်တင်နိုင်မှာမလားတို့ဟုတ်ကလားဟုတ်ကဲ့အဲ့ဒီဒီတော်နိုင်မှာမလားခုရှိနေတဲ့စိတ်ကြီးလုံးမှုနဲ့အဲ့ဒီကိုကိုကိုချစ်တာကလည်းသိရှိပြီးအဲ့တော့ဒီအမြင်ဘယ်လောက်ထင်လို့ဘယ်လောက်ထင်လဲကိုမိသားစုဘောကိုဟိလိကြီးကြီးနဲ့ချစ်တာတဲ့ချစ် လူဘလောက်ရှိတယ်အမြင့်ဘလောက်ရှိတယ်အတိုင်းကတော့ကျော်တာကျော်မကျော်နိုင်လဲမိုးတို့ခံရတာဘာလဲဆိုတော့ဟုတ်ပြီမနိုင်လဲမိုးတို့ခံရတာဘာလဲဆိုတော့ဘယ်လိုမတို့နိုင်စုပ်ပါတော့ကြရားနေပြီတဲ့တဲ့စုပ်ပါတော့ကြရားနေပြီတော့ဟာနေတယ်ဒုက္ခကောင်းပေါ်တာဘယ်လိုလုပ်ကြည့်တော့ ဟင်ဟင်ဒီဘုနဲ့တန်လာတော့အဲ့ဒီစုပဲလို့ပါတော့ဟုတ်လားဒုတိယဟောတာအဲ့ဒါဒီဘုနဲ့တန်ဟုတ်ပြီဟုတ်ပြီဟောတာမပြီးအောင်လုပ်လိုက်ဟင်ပြီးတော့တေဂာနေဝေဒနာပြင်ခံကိုရာသူဒီဘုဒ္ဓတတ်မှာဟုတ်အဲ့ဒီဝေဒနာပေါ်ကဒီပြစ်တော့တယ် မဟုတ်လည်းတော့မဟုတ်ပဲချိန်ခိုက်ချုပ်ခိုက်တာမဟုတ်ပဲကျော်တာသတိရပြီဝိညာဏကျော်ကျော်နိုင်ကျော်နိုင်နာမကျော်နိုင်တာကများပါလေပုံကလားဒီဘောမယ်ဘောမယ်အဲ့တော့ဘူးမကျော်နိုင်မှပြည်ရင်ဒီလောက်ပါပြီမကျော်တော့မကျော်နိုင်မှပြည်ရင်တို့ဒီလောက်ဟုတ်လား မတော်နိုင်တာကြီးကိုယ့်ကိုယ်ကိုသိမှာကိုယ်ကိုယ်ပါဟင်ဟင်ဟင်ဟင်ဟုတ်ကဲ့ပါဗျာမတုံနိုင်လေးရင်တုံနိုင်အောင်လုပ်ရတော့မှာဗျာဟုတ်ကဲ့ပါဗျာဟင်အဲအဲဒီမှာဒီစီကုန်းချက်မပြောနိုင်လို့နှလုံးမပါရောပြိနေပြန်ရမယ်ဖြစ်ပြီးရေပြောမှာမှန်ပါပါဗျာအဲဒီခါကြောက်တော့ ကိုမှာပေါက်နေတဲ့ခုနကတို့ဒီပြောနေကြတော့ယမမင်းပေါ်လေယမမင်းကသူရှိရောက်ပါဘူးဒီမှာနေပြောမှာဟုတ်ပို့ပါဘူးဟင်ဟင်အောင်မပြောရင်ဘာမောဝါကဖြစ်တဲ့ဘူးသဘောနေမှာဟင်ဟင်ဘယ်တော့မင်းလူဘဝတုန်းကဒီဝါဒုတာတုတ်တံဝနာကြရဲ့ဘူးရဲ့လားအဲ့ဒါလေးမှန်ပါပါဘယ်လိုလဲ မင်းလူဘဝလေးကဒီဘဝဒုက္ခသုတ်တယ်ကိုနားပြဘူးလေလားသာမီးလားဘူးပြောတာနာပါပြောတာမဟုတ်ဘူးဘာလဲကပရိခေါ်တာနာဘူးဘူးဘောတာနာဘူးဘူးတော့ဟင်ကိုရိုကြီးကိုပေါ်လာတာကြားလာလို့ရှိတာနာပါဘူးဟင်ဟုတ်တော့နာခဲ့ဘူးလေလားလို့ဒီဒါတော့အဲဒီကမှာဆိုအခုဘာဘာသွားမှာလဲတော့ ဒီနာလိုဘာမှဘာမှတော့အာမမသိတော့မသိပါဘူးခင်ဗျာပဲပြောတာဟင်ဒီဝါဒုတာတုတန်နားလည်းမနာဘူးပြောပြပါအောင်တော့မလားပြပါဘူးအဲ့လိုသိနိုင်ဘူးအဲ့တော့မသိပါဘူးခင်ဗျာပဲပြောဟင်အဲ့ခါကြမင်းလူကြီးကဒါအင်းမြင်မလာတာမဟုတ်ဘူးလားမှန်ပါပါအဲ့တော့အင်းမြင်တာကောင်းမှုပါမင်းသူကမိမာလေး ခေါ်မှုကမင်းလားအဲ့တော့လူပြည်မှာတော့မင်းခေါ်မှုရောလုတ်ခဲ့ဘူးလေလားနာပါရဲ့ကိုမေးတယ်ပါဗျာလူပြည်တော့ခေါ်မှုလုတ်ခဲ့ရလားတို့သာမျိုးမဟုတ်ဘူးလေကရုဏာပါလေးတနာမင်းလေးပါတယ်ဟင်တနာမင်းလေးပါတယ်ဟုတ်ဗျာတို့လိုတော့ဒီအောင်မင်းမဟုတ်တနာမင်းကိုမေးပါတယ်ဆဲတော့ပါပြီပါတယ်ဒီဟာပါပါတော့ ဘာမှမပါဘူးဗျာဟုတ်နော်ဒီကဘာမှပါမပေါ့ဘာမှမသိဘူးပေါ့အဲ့တော့မသိပါဘူးခင်ဗျာပြောဟုတ်နော်နမသုံးမိကုန်တော့ချိန်နိုင်မှမလေးဒီတော့ပဲနမနဲ့မိကုန်ပဲမင်းလူဒီလူမှာကောင်းမှုလုပ်ခဲ့ရလားဒုတိယမှုချိန်နိုင်မှမဖက်ကုန်လို့ပဲဟင်တို့သာတော့ဘာလို့သရမရဏမပါလားဣတိတနာမပိနာတော့ သရဏကလည်းဟိုနှိမ့်ဆက်အဲဟိုပြာရီကလည်းနှိမ့်ဆက်မရဏကလည်းဒီဒီတော့လည်းရာကနှိမ့်ဆက်တဲ့အတွက်ဟင်ဒီအရာကမပြတ်နှိမ့်ဆက်နေတဲ့အတွက်အဲ့ဒီနေရာမှာအာဝိဇ္ဇာနဲ့ပြောတာအာဝိဇ္ဇာကဘောတိတိဆိုတာဟုတ်ဟုတ်နော်ဟုတ်နော်အာမသိနဲ့ပြောရမှာနော်သိနဲ့ပြောရမှာမဟုတ်ဘူးချက်တဲ့သူကသိနဲ့ပြောအောက်တဲ့သူမသိနဲ့ပြောဟုတ်နော်ဟုတ်နော် အဲ့တော့လေသူကသနာပြန်လာတယ်သနာတော့တတိယမေကုံမေးတယ်မိကောင်းမှုပြုတော့ကငါငါငါဝင်ခဲ့ရင်တော့နေပြီကေကျေလို့ကေကျေလို့ပြီးပါလားလားပြီးပါဗျာတော့ဇာတိမပြီးနေတယ်လို့ပြောမှာဟင်မတိရိုးတွေဆိုတော့မတိလည်းပြောမှာမတိပါဘူး အဲဒီမှာရင်သူကိုယ်တိုင်အာယုံပြုဒီတယောက်ပြန်တယ်သူတယောက်ရဲ့သူဘယ်မှာနေတယ်သူဘယ်ရွာကသူဘယ်မြို့ကသူဘာလုပ်ခဲ့တယ်အကုန်မှန်ကြည့်သူတို့မှခံရင်းခံရင်းကိုဘာလို့ရှိသေးတာကိုနိုင်တယ်ဟင်ခံရင်းနာတို့ဘာလို့ရှိသေးတာကိုအိမ်ကောင်းနာတို့ဘာကောင်းနာညာကောင်းနဲ့ရှိသေးတာကိုအဲ့ဒါတွေကဘာလို့ဒီသူကိုယ်တိုင်ကိုယ်စင်စစ်ကိုယ်တိုင်ကိုယ်စင်စစ် ဟုတ်ဗျာဖြစ်ပြီးတော့မှပါပြောမင်းဘယ်တော့မှလူတော့ငါအမအဝေးရတယ်မဟုတ်လားဆိုသူကိုယ်တိုင်ကပေါ်ပြီးပြရတာပဲတဲ့ခါကျတော့ဟုတ်ဟုတ်ဟုတ်ပါဟုတ်ဗျာကျွေးပေါ်လေးဖြစ်ပုံလို့လားဟင်အဲ့သူကပေါ်ပြရပါလေဗျာတို့ကတော့မသိမသိနဲ့ပေါ့ဟုတ်နော်ဟင် ကဲဒါအောင်ဘုဒ္ဓဘာတို့ဟိုကုသိုလ်ပြုတိုင်းပြုတိုင်းမှာပြီးရင်နှောက်ပေးရတယ်ဆိုသူ့ဝင်လာမတင်နဲ့တို့အတွက်ဆရာပေးထားတယ်ဟုတ်ပါလေကပေးပါဗျာပေးထားရလားဟုတ်ကဲ့ဘာသူချမ်းသာတယ်လို့ပြီးတာမဟုတ်ဘူးလားဟုတ်ပါဗျာဟုတ်ကဲ့ပါဗျာဘုံပဲရော်ရမှာတို့ဘာလို့အကျွေးတရားပေးကြလားလို့အောင်ပြီ ရေဒီကပြန်ပေးတာလို့ဆိုလို့ကရေဒီမှာကိုဆရာပေးတာဟုတ်တာရောဟုတ်တာရေဒီမှာတော့ဆရာပေးတာတယ်ကဒီကိုတို့ရှင်ကိုဒီတော့ဟုတ်တော့ဟေ့ဒါတော့သူအဲ့ဒီသုံးခုကိုဟိုကမေးမှာလို့ဆိုတာဒီဝိုင်းကတော့တော့သူဘုရားတကယ်ကလေးနော်တကယ်ဟုတ်တကယ်ဒုနာ ရဲ့ဒုနာရဲ့အသေးရဲ့ဓာတ်ကိုကြည့်ရအောင်ဓာတ်ကိုကြည့်ပြီးကြည့်ဖို့ပြောတာဟုတ်ကလားဗျာဒါကမိတ်တလုံးလို့ဟိမြင်ပြီးမသိတာဒီပြောရင်တော့တို့သိမှုမှာကကြောင်ကြောင်ခံနေတာလေဟင်မြင်ပြီးမသိတော့ဘယ်လိုပြောရအောင်ဟုတ်မှန်ပါဗျာ တွေ့ဟောပြီးဟိုမှာကြောင်ကြောင်ခန်းနေဖြစ်ဟုတ်တော့ဟင်နောက်လာရင်လည်းတို့ကတော့လှုပ်ဆက်ရင်တောင်းတောင်းခန်းကြီးဖြစ်တယ်လို့တောင်းတောင်းခန်းမကြီးဟင်ဘုရားဘုရားဘုရားဗျာဒီမြေအောင်ကြည့်တာမှန်ပါဗျာအေးနာကြဘူးမှန်ပါ ပြန်ပြီးတော့မြစ်တာပို့ရအောင်ပါ